အတ္တကရေ1369ခုနှစ်ဘုရဝတ္တန္တမောလရာတိကျော်တလင်းလာရှိနေဒီနေ့ရှင်မောတာနာရိတာတို့ဓမ္မကဝနာကုသိုလ်တို့လာရောက်စီပူကြရဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီတော်ရှင်များကိုဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာတော့ ဇာတကနိဗ္ဗာန်တတကနိဗ္ဗာန်မှာနာတဲ့ဇာတကသကတာတတကနိဗ္ဗာန်မှာနာတဲ့ဓမ္မပါဏသက္ခောတရားဆောင်မှချမ်းသာရာဆိုတဲ့တရားတော်ပထမပိုင်းကိုယနေ့ခွန်ကြီးဟောကြားပေးမှာဖြစ်ပါတယ်တရားဆောင်မှချမ်းသာရာပါတရားတော်လေ ဒီအဲ့ဒီတရားဆောင်မှာချမ်းသာရာဆိုတဲ့ဒီဓမ္မပါဠိသတ်တော်ကိုဘုန်းကြီးဒီနေ့ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများကိုဓမ္မဒါနတရားအစုပေးလူမှာဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ကိုရောင်မြတ်ကြီးကပိလဝနေကြည်တော်နေတော်ရာယုံကြောင်းမှာတရင်တုံးပြီးတော့နေတော်မူခြင်းချင်းခါဖြစ်ပါတယ် ယန္နာနှစ်ပေါင်းအချမ်းရံနှင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာနန်းတော်ကိုကြွအာလောခမီတော်ကြီးနဲ့ဆွေတော်မျိုးတော်များအားလုံးကဘုရားရှင်ကိုရောမြတ်ကြီးနဲ့ယဟန်တော်နှစ်ပေါင်းစောင့်ခဲ့ပွဲပေါ်ခြင်းဒီချက်ကတူတန်းအဲဒီမှာတရားမဟောမိမှာ မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့ခမဲ့တော်ကြီးဖြစ်တဲ့သုတ္တောဒနာမင်းကြီးကသားတော်ဖျားတဲ့သားတော်တိုးထွဲပြီးတော့တရားကျင့်နေတဲ့အချိန်မှာနတ်များကနေပြီးတော့ကောင်းကင်ကနေလာပြီးတော့တပည့်တော်ကိုပြောကြတယ်။သင်မင်းကြီးရဲ့သားတော်သိက္ခာမင်းသား အစာဟာရပြတ်လတ်ပြီးတော့အခုနိုင်ရဆံသွားပြီလို့ပြောကြတယ်။ဒီခါမှာမြတ်စွာဘုရားကခမည်းတော်မင်းကြီးကရောယုံသလားလို့မေးတော့တပည့်တော်မယုံပါဘူးဗျာ။အဲဒီနတ်တွေကိုတပည့်တော်ငါရဲ့သားတော်ဟာဘောဓိမန္တန်မှာ သဗ္ဗေယုတာရှင်ဉဏ်တော်ကြီးမရတည်းမြတရားမဖြစ်တည်းမြငါသားတော်ဖြစ်တော့မှနိုင်ရွာမဆန်ဘူးလို့တပည့်တော်ဒီလိုပဲရဲရဲတာပြောခဲ့ပါလေအဲလိုလျှောက်ထားတဲ့အခါကျတော့ဆရာရှင်ကိုရောင်မြတ်ကြီးကခမဲတော်မင်းတရားကြီးသင်မင်းတရားကြီးဟာအခုမှမယုံကြည်ခဲ့တာမဟုတ်ဘူးတဲ့အခြားပုဂ္ဂိုလ်ကြီးပြောတာအခုမှမယုံကြည်ခဲ့တာမဟုတ်ဘူးတဲ့ရှင်းအတိတ်ခါကလား ဓမ္မပါဠိဖြစ်တဲ့အချိန်ခါကာလတုန်းကလေးပဲသင်္င်းကြီးဟာမယုံကြည်ခဲ့ဘူးကျွန်ုပ်သေးသေးဆိုတဲ့အကြောင်းအရာကိုဒီတပ္ပမောကဆရာကြီးကသင်တန်းဆက်ခမရတော်ကြီးထံလာပြီးတော့အယိုးကြီးပြပြီးတော့သင်တန်းတော်ကွယ်လွန်သွားပြီဆိုတဲ့အကြောင်းကိုပြောရခံမှာအဲ့ဒီအချိန်တုန်းကလည်းခမရတော်မြင်တရားကြီးဖြစ်တဲ့ဓမ္မပါဠိမယုံကြည်ခဲ့ဘူး ဘူးတဲ့အခုမှမယုံကြည်တာမဟုတ်ဘူးဟိုတိခါကလတုန်းကလည်းမယုံကြည်ခဲ့ဘူးဆိုတဲ့အကြောင်းဘုရားရှင်ကိုရောင်မြတ်ကြီးအမိန့်ရှိပါအဲလိုအမိန့်ရှိတဲ့အခါကလည်းကြတော့အဲ့ဒီမှာခမရသုဒ္ဓရဏမင်းတရားကြီးကနေပြီးတော့မြတ်စွာဘုရားကိုအတိတ်အကြောင်းကိုဆောင်ပြတော်မူပါမြတ်စွာဘုရားရှောက်ထားတဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာအဲ့ဒီ သမပါဏသတ်တရားတော်ကိုမြတ်စွာဘုရားရှင်ကအတိတ်ဆောင်ပြီးတော့ဟောကြားပါတယ်။အဲဒီချိန်တုန်းကမြတ်စွာဘုရားအလောင်းတော်ကဗာရဏတိကြီးယမနာမင်းကြီးမင်းပြုတဲ့အချိန်မှာပေါ့ကာတိတန်ဓမ္မပါဏအမည်ရှိတဲ့ရွာအဲဒီရွာမှာကုသလဓမ္မပဋ္ဌတရား10ပါးပေါ့ ဘုရားဓမ္မပဒတရား10ပါးတို့ကိုစောင့်ရှောက်တဲ့အတွက်ကြောင့်ဓမ္မပါဠိလို့အမည်ရတယ်။သူ့ရဲ့ဂုံတရင်ကျော်စောတဲ့အဲ့ဒီပုံနာကြီးနေတယ်။အဲ့ဒီပုံနာကြီးနေတဲ့ရွာကိုလည်းဓမ္မပါဠိရွာလို့ဒီလိုခေါ်ကြတယ်။အဲ့ဒီပုံနာကြီးရဲ့အမျိုးအနွယ်အလုံးဟာလေဓမ္မပါဠိအမျိုးအနွယ် အဲ့ဒီဓမ္မပါဠိပုံနာကြီးမှာသားလေးတယောက်ရှိတယ်အဲ့ဒီသားလေးကိုလည်းပဲဓမ္မပါဠိလို့ဒီလိုပဲအမည်ပေးကြတယ်အဲ့ဒီသားလေးဟာဘုန်းကြီးတို့အလောင်းတော်ဖြစ်ပါတယ်အဲ့ဒီမှာဓမ္မပါဏအဲ့ဒီအချိန်မှာဒီတားလေးဓမ္မပါဏအချိန်တန်ရွယ်ရောက်လူလန်းရောက်တဲ့အခါသက္ကလူကြီးမှာသွားပြီးတော့ဒီတာပါမောက်ကဆရာကြီးခြံမှာသွားပြီးတော့ ပညာများသင်ကြားဖို့အတရားတစ်ထောင်ပေးပြီးတော့လွတ်လိုက်တယ်။အဲလိုအတရားတစ်ထောင်ပေးပြီးတော့လွတ်လိုက်တဲ့ကမ္မတက္ကသိုလ်ပြင်ဒီမှာဒုသဗ္ဗမောက္ခဆရာကြီးချာမှာတပည့်ပရိသတ်ပေါင်း900နဲ့အတူပညာများသင်ကြားအဲလိုပညာများသင်ကြားလို့တက်မြောက်ပြီးတော့ရွှေဘုံဌာနပြန်ဖို့ရနိလာပြီပေါ့လေ။ကိုယ့်ရကိုယ်ဌာနကိုမိဘဌာနပြန်ဖို့နိလာပြီကြောင်းဆင်းရတော့

အားလုံးအများကျောင်းသားတွေကဲ့သို့ပဲလက်ရှိဝေယဝဆဆောင်ရွက်တဲ့လုပ်ကိုင်ပေးတယ်။အားလုံးကျောင်းသားအများကြီးငိုကြတဲ့အခါကဏ္ဍကြတော့အဲ့မှာငိုပြီးတော့ပြောဆိုကြတာပေါ့လေ။သူတို့ရဲ့ဆရာကြီးကိုလည်းအားပေးကြတယ်ပေါ့။အဲ့လိုအားပေးပြောဆိုတဲ့အခါကဏ္ဍမှာဘုရားဓမ္မပါဏအလောင်းတော်ဓမ္မပါဏဘာပြောလဲဆိုတော့ဒီလိုငယ်ငယ်ရွယ်ရွယ်လေးနဲ့ဘာကြောင့်များသိရတာပါလိမ့်မလဲ။ သိတယ်ဆိုတာဟာအသက်အရွယ်ကြီးမှသိရတာမဟုတ်လားလို့မေးတော့အဲ့ဒီမှာကြောင်းသားများကဘယ်နဲ့လဲအရှင်ဓမ္မပါလားသိခြင်းတရားဆိုတာလူရလို့ဖြစ်လာရင်နောက်ဆုံးတစ်နေ့သိရမယ်ဆိုတာသင်မသိဘူးလားအဲ့ဒါတော့သိတယ်ဒါပေမဲ့ဒီလိုငင်းငယ်ရွယ်ရွယ်နဲ့သိနေဆိုတာတော့သင်မသိဘူးအသက်ရကြီးရင်မှသိတယ်ဆိုတာသူတန်တော့ပဲသိတယ်သိခြင်းဆိုတာကငင်းသေးကြီးတယ်မဟုတ်ဘူးလေ ဘဝတစ်ခုကံနာရလာပြီဆိုရင်ဒီလိုပဲသူ့ရဲ့ကံအားမလျော်စွာသိကြရတာပဲအဲတော့ခန္ဓာရလာတဲ့ပုဂ္ဂိုလ်တိုင်းဟာမြင်မှမမြင်သေးဘူးအဲ့ဒါကြီးသင်မပေါ်သဘောမပေါက်ဘူးလားစသည်ဖြင့်ပြောကြတယ်သူသဘောပေါက်တယ်မမြင်တဲ့သဘောကိုလည်းသူသိတယ်သို့တော်လည်းလေသူသိတဲ့အတိကအခုလိုငင်းငယ်ရွယ်ရွယ်နဲ့သိဆုံးနေဆိုတာသူလက်မခံနိုင်ဘူး အသက်ရကြီးမှသေးတယ်ဆိုတာလည်းသူလက်ခံနိုင်တယ်ဆိုတော့အဲ့မှာចောင်းသားတွေကဟောကြရင်အလုံးចောင်းသားတွေကမိသားမအောင်အချင်းသမဗန္နာတို့အမျိုးရဲမှာဒီလိုငင်းငယ်လေးနဲ့သေးတဲ့ပုဂ္ဂိုလ်မရှိဘူးလားလို့မေးတော့အဲ့ဒီကကြတော့ဟိုကဓမ္မပါဠိကသူတို့ရဲ့အမျိုးအနွယ်ထဲမှာငင်းငယ်လေးတွေနဲ့သေးတဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးတဲ့ အသက်ရဲ့ကြီးမှပဲသိဆုံးတယ်ဆိုတာကိုသူသိတယ်။အဲလိုပြောတဲ့အခါကဏ္ဍကြတော့သူ့ကိုသတ်ဟောတရားဖြစ်တယ်။လောကကြီးထဲမှာလူရဲ့လို့ဖြစ်လာရင်ကြီးတည်ငယ်သည်မဟုတ်ဘူးလေဘဝရလာပြီဆိုရင်တခါရဲ့ဇာတိရတာနဲ့မရဏဆိုတာလည်းပဲတခါတည်းမပါဘူးလား။ပါလာပြီလေ။အချို့ပုဂ္ဂိုလ်တွေဘုန်းကြီးတို့အခုဒီမှာဒီခေတ်ထဲမှာကြည့်ပေါ်ပြီ။မိခင်ရဲ့ဝန်ကြတဲ့ကဲကတွက်လို့ အချိန်တိုင်းရဲ့အတွက်မှာကျွယ်လွန်သွားတာတွေလည်းအများကြီးပဲမိနစ်တိုင်းအတွက်စက္ကန့်တိုင်းအတွက်နာရီတိုင်းအတွက်နဲ့ကျွယ်လွန်ပြီးပုံလာတွေရောမရှိဘူးလားမိမိရဲ့ယုံကြည်နေလူရဲ့လို့ဖြစ်လာတဲ့အချိန်ကြီးမှာပဲဒီမှာဒီဆုံးသွားတာတွေအများကြီးပဲဒါပေမဲ့သူတို့ရဲ့အမျိုးတွေတဲ့မှာအဲ့လိုမိမိလေးတွေသိတဲ့ပုဂ္ဂိုလ်မရှိဘူးအမေရဲ့ကြီးမှပဲသိတယ်ဆိုတော့စိတ်အံ့ဩပြီးတော့ဒိဋ္ဌပါမောက်ကဆရာကြီးကိုတပည့်အများလားဓမ္မပါဏရဲ့အကြောင်းနဲ့စပ်ပြီးတော့ပြောကြကြတယ် ပြောပြတဲ့အခါမှာအဲ့ဒီမှာဒိဋ္ဌမောက်ကဆရာကြီးကဓမ္မပါဏသရုပ်သားကိုအမျိုးသားကိုခေါ်ပြီးတော့ဒီเจ้าညာနဲ့ဆက်ပြီးမေးတဲ့အခါဟုတ်ပါတယ်ကျွန်ုပ်တို့ရဲ့အမျိုးအနွယ်တွေမှာငယ်ရွယ်ခြင်းမှာသိတာမရှိဘူးသိတာကိုတစ်ခါမှလည်းသူမကြုံဘူးမတွေ့ဘူးပေါ့အတော့ရဲ့ကြီးမှပဲသိတယ်ဆိုတော့အဲ့ဒီမှာသဟောစရာရှင်းပြီးတော့ သူတို့နဲ့အမျိုးအနွယ်တွေကြောင့်ငင်းငယ်သူတွေမတည်ရင်ဒါဒီတိုင်းနဲ့တော့မဟုတ်ဘူးအကြောင်းရှိရမယ်အဲ့တော့ဒီမတည်နိုင်တဲ့အကျင့်တရားတွေဆိုတာရှိဖို့ရှိရမယ်အဲ့တော့ဒီအကျင့်တရားတွေကိုငါလေ့လာစုံစမ်းမယ်ဆိုပြီးတော့အဲ့ဒီမှာဇာမဏကိစ္စတွေအားလုံးပြီးစီးအောင်ဆောင်ရွက်တယ်ဒိဋ္ဌဗမောက္ခဆရာကြီးကဇာမဏကိစ္စတွေပြီးစီးအောင်ဆောင်ရွက်လို့ခုနှစ်ရက်ကျော်ရှင်းရက်မြောက်ကြတော့ ကျောင်းသားတွေမှာလည်းဓမ္မပါဠိအတော်ဆုံးနဲ့တူတယ်ကြည့်ရကြီးတယ်ကြီးဆုံးတော်လည်းအတော်ဆုံးနဲ့တူဓမ္မပါဠိကိုအားလုံးကျောင်းသားတွေကိုအပ်ထားခဲ့ပညာသင်ကြားရေးကိုတခါလဲသမௌကဣဒ္ဓမမောကဆရာကြီးမရှိခင်မှာမိမိရဲ့ကိုယ်စားဒီကျောင်းသားများကိုပုတ်ချုပ်ပြီးတော့ပညာနဲ့သင်ကြားပေးရပါဆိုပြီးတော့မှားထားခဲ့ပြီးတော့သူခရီးထွက်ကြရလေးရှိလို့ခရီးထွက်ပြရသေးဆိုပြီးထွက် အဲ့လိုခရီးဆွဲပြီးတော့လာတဲ့အခါမှာစိတ်ရိုးများကိုဆေးကြောပြီးတော့တိကျထည့်ပြီးတော့ခရီးထွက်လာခဲ့တယ်နောက်ပါချွေရန်တယောက်နဲ့အဲ့လိုချွေရန်တယောက်နဲ့နောက်ပါအချွေရန်နဲ့ထွက်လာပြီးတော့ဒီတပါမောက္ခဆရာကြီးကဓမ္မပါဠိကိုနေထိုင်ရာဖြစ်တဲ့အဲ့မှာကတိတိုင်းပေါ့ကတိတိုင်းဓမ္မပါဠိရွာကြီးကိုဦးတည်ပြီးတော့လာခဲ့ကြတယ် ဓမ္မပါဏရွာရောက်တဲ့အခါကဏ္ဍကြတော့အဲဒီရွာတကြီးဖြစ်တဲ့ဓမ္မပါဏရဲ့အိမ်ကိုမြင်မြန်ပြီးတော့အဲဒီမှာရောက်သွားရောက်သွားတယ်ဆိုရင်လည်းအဲဒီဓမ္မပါဏအိမ်မှာရှိကြတဲ့အမှုလုပ်ပြီးအားလုံးကတခါလေချီကျိုးကြတယ်ချီကျိုးပြီးတော့ခြေကိုယူကြတယ်ပနတ်ကိုယူကြတယ်ခြေတော်ပြေကိုတုတ်တန်းပြီးတော့ခြေကျော်ပြီးကြတယ် ပန်လာတဲ့စိတ်တွေပစ္စည်းတွေကိုစီးကြိုပြီးတော့အလုံးယူငင်ပြီးတော့သိသိသိပြီးတော့မှခိတ္တဒီနေရာမှာထိုင်ပါဆိုပြီးတော့ခိတ္တထိုင်တိုင်းအဲဒီမှာထိုင်တိုင်းပြီးတော့မှဓမ္မပန္နရွာကြီးကိုအဲဒီမှာတွားပြီးတော့အကြောင်းကြားဒိဋ္ဌပမောက္ခအဲတက္ကသိုလ်ကြီးကနေပြီးတော့ဒိဋ္ဌပမောက္ခဆရာကြီးရောက်နေတဲ့အကြောင်းကိုတွားပြီးတော့အကြောင်းကြားတဲ့အခါကဏ္ဍကြတော့မှအဲဒီမှာဓမ္မပန္နရွာသူကြီးပုံနာကြီးလိုက်လာ အဲ့မှာလိုက်နာပြီးတဲ့အခါကလည်းကြတော့အနာပါတနာပါစကားများပြောအဲ့လိုစကားများပြောဆိုပေါ့လေနောက်ပြီးတော့ဆက်ခံစရာရှိတာနဲ့ကြွေးမွေးအဲ့ခံအဲ့လိုစကားပြောလို့အချိန်လေးအတော်နဲ့ရလာပြီအချိန်လေးရလာပြီဆိုတဲ့အခါကလည်းကြတော့မှာဒိဋ္ဌဗမောကဆရာကြီးကနေပြီးတော့သင်ရဲ့သားမှာဉာဏ်ပညာအမြဲတမ်းချက်မြဲတဲ့အကြောင်းကိုသူဥဆုံးပြောတာလေ။ စိတ်ရတာဓမ္မပါဠိဟာအင်မတန်မှဉာဏ်ပညာချမ်းမြေ့တယ်။နောက်ပြီးတော့လည်းအဲ့ဒီတက္ကသိုလ်မှာသူ့ရဲ့ကိုယ်စားအနေအားဖြင့်လည်းအားလုံးသင်ပြပေးနိုင်တယ်။အဲ့တော့ဒီကနေ့လည်းလည်းအားလုံးလိုက်နာရင်ကျောင်းသားတွေပုံမှန်လည်းပဲသူ့ရဲ့ကိုယ်စားအုပ်ချုပ်ပြီးတော့ဒီရစပြီးချင်းပေါ်ပြီးကောင်းကြောင်းကြီးပြောဒါပေမဲ့လို့သူ့မှာမကြမ်းမမှယောဂဝေဒနာလေးတစ်ခုဖြစ်ပြီးတော့ကျုံးစုပြဲလွန်သွားတဲ့အကြောင်းကို အဲဒီမှာဒိဋ္ဌပမောကဆရာကြီးကပြောဘယ်လိုကွယ်လွန်သွားတဲ့အကြောင်းကိုဒိဋ္ဌပမောကဆရာကြီးပြောတဲ့အခါမှာဘုန်းကြီးတို့ဓမ္မတန်ခပုံနာကြီးဟာတစ်ခါလဲရေတရားတစ်ခုကိုကြားရတယ်လို့ပဲဟာတာဤပြီးရေမောတော့တာအဲဒီမှာတဟမ်းမှလည်းရေမောပြီးတော့အသင်ဒိဋ္ဌပမောကဆရာကြီးအသင်မှားနေပြီထင်တယ်ကျွန်တော်တို့ရဲ့သားဘယ်တော့မှမသိနိုင်ဘူးအသင်မှားနေပြီထင်တယ်တခြားပုဂ္ဂိုလ်ဖြစ်ကောင်းဖြစ်ပါလိမ့်မယ် အဲ့ဒီမှာရေရံမိုးရစကားတစ်ခုကိုကြားရတဲ့ကဲ့သို့ဟာတက်ပြီးတော့ရေမောတယ်နောက်ကအခြေရံကြီးကလည်းကြားသမျှပြိတ္တတွေကလည်းတစ်ခါနဲ့တစ်ချက်ကိုရေစရာတစ်ခုကြားရတယ်လို့ပဲဝိုင်းပြီးရေရရေမောကြတဲ့အခါကျတော့အတော်ကိုထူးနေပါပေါ့လားဒီတပ္ပမောကဆရာကြီးကကဲတင်တော့မယုံမှဆိုလို့ကျွန်ုပ်ဒီမှာတင့်ရဲ့သားရဲ့အယိုးများကိုကောက်ယူပြီးတော့လာခဲ့ပါတယ်ဒီအယိုးများကိုကြည့်ပါဆိုပြီးတော့ မှန်းလာတဲ့စိတ်ထဲကနေပြီးတော့အယိုးများကိုထုတ်ပြီးတော့ပြအဲ့ဒီမှာအယိုးများပြပြီးတော့ပြရန်တော့လည်းဟိုကဓမ္မပါဏဘုံသားကြီးရဲ့တခါရဲ့ကန်ပြီးတော့ရည်ရည်ဒီယိုးများဟာကျွန်ုပ်ရဲ့သားရဲ့အယိုးမဖြစ်နိုင်ဘူးတဲ့ရှင်ဒိတာမမောက်ကဆရာကြီးဒါဟာစိတ်ယိုးဖြစ်ခြင်းဖြစ်မယ်ကိုယ်ယိုးဖြစ်ခြင်းဖြစ်မယ်တမျိုးမျိုးလာဖြစ်ပါလိမ့်မယ်ကျွန်ုပ်သားရဲ့အယိုးကတော့လုံးဝမဖြစ်နိုင်ပါဘူးပေါ့ အိမ်မှာပြည့်အမှုလုပ်တွေကလည်းပဲတခါလေးရင်မောတရားတစ်ခုကိုတွေ့ရတဲ့ဖြစ်လို့အဲ့မှာရင်မောကြအဲ့လိုရင်မောကြတဲ့အခါကလည်းကြတော့တင်သားရဲ့အယိုးမဟုတ်ဘူးဆိုတာဘာကြောင့်တင်ပြောနိုင်တာလဲအဲ့ဒီအခါကျတော့မှဒီမှာဓမ္မပါဏပုံနာကြီးကနေပြီးတော့ကျွန်ုပ်ရဲ့ကျွန်ုပ်တို့ရဲ့ဆွေမျိုးများအမျိုးအနွယ်များဘယ်တော့မှငင်းငယ်ရွယ်ရွယ်နဲ့မသိနိုင်ပါဘူးတဲ့မသိနိုင်တာမှဒီမျိုးတည်းမဟုတ်ဘူး ဆွေ80ကြီးအောင်အမျိုး80ကြီးအောင်ငင်းငယ်ရွယ်ရွယ်နဲ့မသိနိုင်တဲ့အကြောင်းအရာကိုအဲ့ဒီမှာဇိတဗမောကဆရာကြီးကိုဓမ္မပါဏပုံနာကြီးကပြောတဲ့အခါကျတော့အလုံးလုံးအံ့ဩပြီးတော့ကောင်းပြီဒီလိုဆိုရင်သင်တို့အမျိုးအနွယ်တွေမှာအဲ့လိုငင်းငင်းရွယ်ရွယ်မသိနိုင်တဲ့အကျင့်ရောရှိသလားဘယ်လိုအကျင့်တရားတွေသင်တို့ကျင့်ကြပါသလဲဆိုပြီးတော့ ဟိတပါမောကဆရာကြီးကဇဝနအဲ့မှာဓမ္မပါဏပုံနာကြီးကိုမေးပါတယ်ဒိဋ္ဌိဝတ္တံကိဉ္ပနာယမအစရိယံဒိဋ္ဌံကုသေနတအယံဝိပါကောဧကာဟိမေဇမနာဣဓမ္မတံကတမဟိတုံမဒဟရဏမိရယိယမနာယမနာဓမ္မပါဠပုံနာကြီးဒေတယတ္တိဝတ္တ သောက်တည်အပ်သောအသက်ရှင်ကြောင်းဖြစ်သောအကျင့်၌ဒေတရားပင်လေးဝတ္တသောက်တည်အပ်သောအသက်ရှင်ကြောင်းဖြစ်သောအကျင့်၌ဂိမ်းအရေပါမိဂိမ်းကနာဇမစရိယအဘယ်မြည်တော်မြတ်သောအကျင့်ကိုသရိကံကျင့်အပ်ပါသနည်းအယံဝိပါကောဤအသက်ရှင်ခြင်းအကျိုးတရားသည်ဒိဋ္ဌာတုစေနာသာကောင်းစွာကျင့်အပ်တော်အဘယ်မြည်တော်အကျင့်ဤဝိပါကောအကျိုးတရားတို့ပါပေနည်း အဲဒီမှာအစ်ပုံလာကြီးအပင်လို့သောက်တည်တောက်သိမ်းထားတဲ့အသက်ရှိကြောင်းဖြစ်တဲ့အချက်ဆိုတာဘယ်အချက်လဲဘယ်လိုချင်းတရားတွေကိုကြည့်ကြပွားများအထူးကြပါသလဲအဲဒီအသက်ရှိကြောင်းဖြစ်တဲ့အကျိုးတရားကိုရနိုင်တဲ့အကျင့်တရားဆိုတာဟာဘယ်လိုဟာပါလဲကျွန်ုပ်ကိုပြောပြပြီးပါဧကာယိမေဇမနာဣဒာမတ္တကတ္တမဟိတုံးိတအနမိရေ ယမနာပုံနာယိဣဒ္ဓမတံတို့အသက်ရှိကြောင်းဖြစ်တော်အခြင်းကိုမိငါအသက်ရှိကြောင်းဖြစ်တော်အခြင်းကိုမိငါဧကာဤပြောကြပါမည်လောသတ္တမဟိဘေကြောင့်မင်းတုံမှာသင်တို့ဤကိုလေးအမျိုး၌တရာငင်းလေသောသူတို့သည်နာမည်မသေးကြကုန်သနည်းအဲဒီမှာဒုက္ကပါမောက္ခဆရာကြီးကသင်တို့ရဲ့အမျိုးຫນွယ်တွေဟာဘယ်လိုဖြစ်နေခြင်းညာလို့ ဘယ်လိုတရားကိုနှလုံးသွင်းရလို့အမြဲတမ်းနှလုံးသွင်းနေကြတဲ့အတွက်ကြောင့်မို့ဒီလိုအသက်ရှိကြပါသလဲဆိုတဲ့အကြောင်းအဲ့ဒီအသက်ရှိရာရှိချောင်းပြည့်တဲ့အပြင်နိနကိုကျွန်ုပ်သိလိုပါရဲ့ကျွန်ုပ်ကိုအမိန့်ရှိပါအဲ့ဒီမှာဇမနဆရာကြီးဇမနဖြစ်တဲ့ဓမ္မပါဏပုံနာကြီးကိုဒီတပါမောက်ကဆရာကြီးကမေးတာအဲ့လိုမေးတဲ့အမိန့်ကိုဘုန်းကြီးတို့ဒီဇမနဆရာကြီးက ဓမ္မပါဠဂမနဆရာကြီးကနေပြီးတော့ဘာပြန်ပြောလိုက်လဲဆိုတော့ဓမေသရမနာဘူတာသနမပပါဠိကမ္မဒီပရိဝဇယမအနာရိယံပရိဝဇေလုတပံသတ္တမဟိအာမန္တရဏမိရေအာသရိယจิตပမောကဆရာကြီးမယကျွန်တို့တို့ဤဓမ္မံဒါနတိနစသဖြင့်ကုသလကမ္မပဒတရား10ပါးကို သရမဖြစ်ရပါကုန်၏ကုသလကမ္မပဋ္ဌတရား10ပါးကိုအမြဲကျင့်တယ်တဲ့ဒီတော့ကုသလကမ္မပဋ္ဌတရား10ပါးဆိုတာဘာတွေလဲဆိုတော့ဒါနရေသီလရေဘာဝနာရေအပဇာနရေဝေယဝဋ္ဌရေပဋိဒါနရေတတ္တနုမောဒနာရေဓမ္မသာဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မဆိုတဲ့အဲ့ဒီတရား10ပါး ဒီတရား၁၀ပါးကိုအကျဉ်းချုပ်လိုက်ကြတော့လေသုံးပါးရဲ့ဒါနတိကပါဝနာပါပဲအဲ့ဒီတရား၁၀ပါးကိုမိမိတို့အမျိုးအနွယ်တွေအားလုံးကျင့်ကြတယ်ဓမ္မဒါနကိနာစာကြည့်တဲ့ကုသလသမ္မပဒတရား၁၀ပါးကိုသရမအကျင့်ကုန်၏မုဒ္ဒနာဘုဒ္ဓဗနာမမဟုတ်မမှန်သောတရားကိုလည်းပဲမပြောဆိုရပါဘူး။ဘာပဏိကမ္မနိမကောင်းမှုတို့ကိုပရိဟိုတရားမှရှောင်ကျင်ရပါကုန်၏ ကျွန်ုပ်တို့အမျိုးအနွယ်တွေမှမဟုတ်မမှန်တဲ့စကားကိုပြောဆိုခြင်းမှလည်းကြောင်းကျင်ရပါရဲ့မကောင်းမှုအကုသိုလ်တရားကိုပြုလုပ်ခြင်းမှလည်းကျွန်ုပ်တို့အမျိုးအနွယ်တွေအားလုံးရှောင်ကျင်ရပါရဲ့ပါပဏိကမ္မနိမကောင်းမှုတို့ကိုပရိဝဇယမှရှောင်ကျင်ရပါကုန်၏သဗ္ဗံမလုံးစုံသောအနာရိယဘူရောမဟုတ်သူရုပ်တို့၏အကျင့်ကိုပရိဝဇေမှုကျင်ရှောင်ရပါကုန်၏ သူယောဂါတို့ရဲ့အကျင့်တရားဟောတဲ့များတွေကိုကျွန်ုပ်တို့အမျိုးအနွယ်အားလုံးဟာရှောင်ကျင်ရပါတယ်တတ္တမသူတို့တော်တရားကိုကျင့်တော်ကြောင့်ဒါလည်းကာမနာဤထိုတို့ဒါနသီလဘာဝနာစသဖြင့်ကုသလကာမပဋ္ဌာတရား၁၀ပါးကိုကျင့်တော်ကြောင့်ဒါလည်းအာမငါတို့ဤကုလေအမျိုးလိုက်တရာဒုက္ခကုလေအမျိုး၌ယဟရံဝေရေကြကုန်တော်သူတို့သည်နာမီရိမသေးတော် ဤဒီဤတို့အဝေါစာကောင်းစွာမသိဖြေကြတော်မူပါ၏တည်းဒီမှာဒိဋ္ဌပမောက္ခဆရာကြီးကနေပြီးတော့တင်လုံးရဲ့အမျိုးအနွယ်ထဲမှာမေရတုတွေမသိကြဘူးလို့ဆိုရင်အဲလိုမေရတုတွေမသိတာဘာကြောင့်မသိတာလဲ ဒီတရားတွေဘယ်ဖြစ်နေကျင့်ရလို့မသိကြတာပါလေဘယ်ဖြစ်နေဘယ်တရားတွေကျင့်လို့ဒီလိုမသိခြင်းဆိုတဲ့အကျိုးတရားကိုရပါသလဲအဲ့ဒီအကြောင်းအရာကိုကျွန်ုပ်သိလိုပါရင်ကျွန်ုပ်မှတ်သားလိုပါတယ်ကျွန်ုပ်လည်းလိုက်လာကျင့်သုံးလိုပါတယ်ကျွန်ုပ်ကိုယ်လည်းအဲ့ဒီအကျင့်တရားတွေပြောပြပါလို့အဲဒီမှာဒီလမမောက်ကဆရာကြီးကနေပြီးတော့နေတဲ့အခါမှာဘုန်းကြီးတို့ဒီကဓမ္မဒါန ပုံနာကြီးကနေပြီးတော့ဗာပြောတယ်ဆိုတော့ကျွန်ုပ်တို့ဟာဒါနသီလဘာဝနာအစရှိတဲ့ကျွန်ုပ်တို့အမျိုးအနွယ်များဟာကုသလဓမ္မပဒတရား10ပါးကိုအမြဲတမ်းရှင်းကြတယ်ဒါနကုသိုလ်ကြီးပြုကြတယ်သီလကြီးစောင့်ကြတယ်တရားကြီးနာကြတယ်တရားကြီးပွားကြတယ်နောက်ပြီးတော့ဝေယဝဆံမှုကိစ္စတွေကိုလည်းအာလုံးနဲ့ဆောင်ရွက်ကြတယ်တရားရည်နာတရားရည်ပွားကြတယ် အဲ့ဒီဥဒရဓမ္မပဒတရား10ပါးတွေကိုဒီလိုတို့အမျိုးအနွယ်များအလုံးလိုက်လာကြတယ်။နောက်ပြီးတော့မဟုတ်မှန်တဲ့စကားအိကိုလည်းတွေတော့မှမပြောပါမကောင်းမှုဟူသမျှတွေကိုလည်းအလုံးပဲရှောင်ကျင်ကြပါလေသူယုံမဟာရောရဲ့အကျင့်တရားတွေအလုံးကိုမကျင့်သုံးမနဲ့ရှောင်ကျင်ကြပါလေ။အဲ့ဒီလိုသူတော်ကောင်းတရားတွေကိုအမြဲမပြတ်လိုက်လာပြီးတော့ကျင့်သုံးနေကြတဲ့အတွက်ကြောင့်မို့ကျွန်ုပ်တဲ့အမျိုးအနွယ်တွေမှာ မဲမဲသူတွေမသေးဆုံးရင်ဖြစ်ပါလေလို့အဲ့ဒီမှာစပြီးတော့ဖြေပေးလိုက်တာအဲ့ဒီအမင်းလေးနဲ့အဖြေလေးကိုဘုန်းကြီးတို့ယောဂီညာမှတ်တမ်းလေးသင်ကြရအောင်လိုက်ပြီးဆိုကြသင်တို့မျိုးဆွေမဲသူတွေမသေးကကြောင့်နီသင်တို့မျိုးဆွေ နေသူတွေမတိကကြောင့်ဤဆိုကြည့်လိုက် ပါတို့နီသေတရားနှင့်သေကျင့်ကျင့်ကြလိုပါနီသုကျင့်ကြလိုပါနီသေတရားနှင့် သနီဘေကျင့်ကိုကျင့်လေဆိုဤလိုအကျိုးရသနီ စေခြင်းသည်အိုယမနာသိခြင်းလားပြောပြစေခြင်းသည် မှာဒိဋ္ဌပါမောက္ခဆရာကြီးကနေပြီးတော့တင်းတို့မျိုးဆွေတွေမှာငဲသူတွေမသေးဘူးလို့ဆိုကြတယ်။အဲတော့ဘယ်တရားတွေနဲ့ဘယ်ဖြစ်နေရှင်းကြလို့လဲဘယ်ဖြစ်နေရှင်းလို့ဒီလိုမသေးတဲ့အကျိုးကြီးရတယ်လေငါသိကြပါရဲ့တဲ့အဲ့ဒါလေးငါမှတ်သားကြပါအဲ့ဒါကိုပြောပြပါဆိုတော့အဲ့မှာဘုန်းကြီးတို့ဒီမှာဒိဋ္ဌပါမောက္ခဆရာကြီးရဲ့အမေကိုဓမ္မပါဏပုံနာကြီးကနေပြီးတော့ဓမေစရာမနဗုဒ္ဓပနာမစသည်ဖြင့် အဲ့ဒီဂါထာလေးနဲ့ငါတို့ရဲ့အမျိုးအနွယ်ထဲမှာမသေးကြတဲ့တရားတွေရှိပါတယ်။အဲ့ဒါတွေကိုသင်သိလို့ရင်နာကြပါဆိုပြီးတော့ပြောပြတယ်နိ။ကြည့်အဲ့ဒါလေးကိုဘုန်းကြီးတို့မှတ်တမ်းလေးတင်လိုက်။ဒုမျိုးဆွေများကျင်တရားနာကြလီတော့ပြောပါမည်။ဒုမျိုးဆွေများကျင်တရား နာကြံလေတော့ပြောပါမည်သူစရိုင်းတရားကျင်ကြိုးစား မုတ်တာရှောင်ကျင်သည်သူစရိုက်တရားကျင်ကြိုးကမုတ်တာရှောင်ကျင်သည် သရမဒါနသီလစရှိတဲ့ကုသလကမ္မပဋ္ဌတရား၁၀ပါးသုစရိုက်တရားတွေကိုသရမကျင့်ပါလေတဲ့သုစရိုက်တရားတွေကျင့်နေတဲ့နောက်တစ်ခါနဘုဒ္ဓပနာမမဟုတ်မမှန်တဲ့တရားတွေလည်းမပြောဘူးတဲ့မှုသားတရားလည်းမပြောဘူးတဲ့ဟောနောက်ပြီးတော့သုစရိုက်တရားကျင့်ကြိုးစားမှုသားရှောင်ကျင်ပြီးနောက်တစ်ခါဘုန်းကြီးတို့ပါပါဏိကမ္မဏိသေဝတရားမှာမကောင်းမှုတွေကိုလည်းပဲရှောင်ကျင်နေတယ် အနရိယံပြိဝိသေမူသတ္တသူတော်မဟုတ်သူရောမာတို့ရဲ့အကျင့်မူလည်းပဲငါတို့မကျင့်ပါဘူးတဲ့အဲ့ဒါကိုသူတော်မကြိုက်သူသရဆွေလိုက်ညှိုးလိုက်ရှောင်ကျင်သည်လို့ဒီမှာဆောင်ပုဂ္ဂိုလ်ကဆိုလို့သူတော်မကြိုက်သူသရိုင်းဆွေလိုက်ညှိုးလိုက်ရှောင်ကျင်သည်သူတော်မကြိုက်သူသရိုင်း ဆွေလိုက်မျိုးလိုက်ကြောင်ကျင်သည်ငရဲ့နာပေအလုံးတွေတို့ဆွေကြောင်ကျင်သည် မရေနာစေအလုံးတွေတို့ဆွေကြောင်းခြင်းသည်ဒါဘုန်းကြီးတို့ဒီမှာအသက်ရှင်ငယ်ငယ်နဲ့မသိနိုင်ရင် အကျင့်ဒီအကျင့်တွေကိုတို့ကျင့်သွားတယ်။နောက်ဒါရင်လားဆိုတော့သူနောမှာဓမ္မအတ္တတံတတိသနသတိဓမ္မအတ္တရောသေယမဟိတဝအတ္တတေနဓမ္မတန်တေသတ္တမဟိအမံဒရဏမိယရေအာသရိယဆရာမေယကျွန်ုပ်တို့သည်မယားကျွန်ုပ်မျိုးအဆွေတို့သည် သနုတို့အမျိုးအဆွေတို့သည်အတ္တတိသဓမ္မသူတော်မဟုတ်သူယုတ်တို့ဤတရားကို၎င်းသတိသာဓမ္မသူတော်ကောင်းတို့ဤတရားကို၎င်းသတိသာဓမ္မသူတော်ကောင်းတို့ဤတရားကို၎င်းသူနောမနာကြကြပါကုန်၏သူယုတ်မာတို့ရဲ့တရားကိုလည်းသူတို့နာကြတယ်သူတော်ကောင်းတို့ဤတရားကိုလည်းသူတို့နာကြကြပါတယ်သို့တော်လည်း သံတိအတိထိုသောသူတော်မဟုတ်သူယုတ်တို့၏တရားကိုနာကြားကြကုန်တော်လက်တဲ့အတ္တဓမ္မသူတော်မဟုတ်သူယုတ်မတို့၏တရားကိုသောနာရောသရမနာရောဆရာမမနှစ်သက်ပါကုန်သူယုတ်မတို့၏တရားကိုနာကြားကြတာတော့မှန်ပါလေတဲ့သို့တော်လည်းအဲ့ဒီသူယုတ်မတို့၏တရားကိုတော့ဖြင့်သူတို့မနှစ်သက်ကြပါဘူးတဲ့ ဒါကြောင့်ဟိတဝါသန္တိနနသဟာမသန္တိအတ္တတေနသူရောမဟုတ်သူယုံမာတို့ကိုအတ္ တန်သမာသို့သို့သောကုရောကောင်းတရားကိုဖြင့်ကြပွားများအထုတ်ချင်းချောင်ပါလျင်အမှန်ငါတို့၏ကုလေအမျိုးတို့၌ဇဟရံနေရကြကုန်သောသူတို့သည်နာမီရရင်မတေကြပါကိုဒီဒီဤသို့အဝေါသကောင်းစွာမသိဖြေကြပါ၏တည်းလိုက် ရုပ်သူတော်ဟောပြောတော်လျောအောင်နာကြသည်သူရုပ်သူတော်ဟောပြောတော်လျောအောင်နာကြသည် So ဓမ္မသုံးပေချာတန်တတရားပွားများသည်သူယုတ်ဓမ္မသုံးပေချာတန်တတရားပွားများသည် တန်တဆိုတာငြိမ်းအေးတဲ့တရားပေါ့အခုယောဂီတို့အားထုတ်နေတဲ့တရားယောဂီတို့ခုနာနေတဲ့တရားတွေဒါတန်တတကယ်ကိုတောကပိတိဝါစတဲ့အကုန်လုံးအပူတောကငြိမ်းစေတဲ့တရားဒါကိုတန်တခေါ်တယ်သူယုတ်ဓမ္မတွေစွန့်ပယ်ချအဲ့ဒီသူယုတ်မာတွေဟောတဲ့တရားတွေကိုတော့မနာဘူးတော့မဟုတ်ပါဘူးတဲ့သိနေတော့တို့နာလိုက်ပါလေတဲ့သို့တော့အဲ့ဒီတရားအတိုင်းတော့တို့မလိုက်နာပါဘူးတဲ့ သူတို့လိုက်နာနေတာကတော့ပြင်တကယ်တော့အကောင်းတရားတကယ်ကိုငြင်းအင်းသိနိုင်တဲ့တန်တတရားအဲ့ဒီတရားကိုပဲသူတို့လိုက်နာကျင့်ပွားပါလေတဲ့ကိစ္စသူယုတ်ခွာရှင်းသူတော်တွင်အငြင်းသိတတ်သည်သူယုတ်ခွာရှင်းသူတော်တွင် အမြဲသိကပ်သည်သူဒီအဲ့ဒီလိုသူတော်ကောင်းတွေရဲ့တရားကိုလိုက်နာလိုက်နာပြီးကျင့်သုံးပွားများဒီလိုပွားများအားထုတ်နေတဲ့အတွက်ကြောင့်သူတို့ရဲ့အမျိုးအနွယ်တွေမှာငြိရွယ်သူတွေ မသိတာရဲ့ဒါသူတို့ရဲ့ကျင့်စဉ်တွေပေါ့နောက်တစ်ခါနံပါတ်3အနည်းအပြင်ပုပ္ပေဝါဒါနာကုမနာဘဝမတရံပိစေအတ္တမနာဘဝမတန္တဝါပိစေနာလုတပါမပစ္စာတတမဟိကာမတဟရဏမိရေဟာသရိယဆေယမယကျွန်ုပ်တို့သည်ဘုံဝါဒါနာမလူမီရှေအဖို့၌လျင် ဒုမနာဝမ်းမြောက်ဝမ်းသာဖြစ်ကြကုန်သည်ပေါ်မြောက်ဝမ်းသာကြကုန်သည်ဘဝမှာဖြစ်ကြပါကုန်၏ကရမိတိလူစဉ်စေစေ၌လည်းပဲအာတမနာဝမ်းမြောက်ကုန်သည်ဘဝမှာဖြစ်ကြပါကုန်၏သစ္စာနောက်သူရပြည့်အချိန်ကာကလမှာလည်းပဲဓတဝပိတတဝပိစေလူကြီး၍လည်းပဲ နာတို့တပံမနောင်တတပံမရှိကြပါကုန်ဓမ္မဤထိုတို့စေရနာသုံးတန်ပြတ်၍လူလေးရှိသောကြောင့်ဒါလည်းသမာကျွလို့တို့ဤကုလေအမျိုးအနွယ်တို့၌ဇဟရံရေရေကြကုန်သောသူတို့သည်နမီရရိမတိကုန်ကျွန်ုပ်တို့အမျိုးအနွယ်တည်းမှာကုသိုလ်ကောင်းမှု၏ပြုကြတဲ့အခါကာလမှာပုပ္ပေဝါဒါနာ မတူညီရှိဖို့ကလည်းကျွန်တော်တို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်တယ်တဲ့လူရန်လေးတယ်လူရန်နေတဲ့ချိန်ခါကာလမှာလေးတယ်ဝမ်းမြောက်ဝမ်းသာဖြစ်တယ်လူရန်ကြည့်တဲ့ချိန်ခါကာလမှာလေးပဲနောင်တတကပူပန်မှုမရှိဘူးတဲ့ကျွန်ုပ်တို့လူရန်ကြည့်တဲ့ချိန်မှာလည်းတတိယတိုင်းတတိယတိုင်းဝမ်းမြောက်ဝမ်းသာဖြစ်နေတယ်စေရနာသုံးတန်ညီဖို့ရောမလို့ဘူးလား ူရန်တဲ့အခါမှာသိရေးကြည့်တယ်နော်သိရေးကြည့်တယ်တစ်ခါတရံမှာအပ္ပရစေရနာချိုးတဲ့သွားတာရှိတယ်တစ်ခါတရံမှာသူတန်းနေသေးပေါ့သူတန်းပြီးမှဟောငါလှူလိုက်တာဘယ်တော့ပုံသွားတကယ်လို့ဒါမလှူသေးတာရရင်ငါဘယ်တော့တိုးလာမလဲငါအရင်ကြီးရဲ့ညာချက်ပြီးတုံးရရင်ဘယ်တော့တိုးလာအဲ့ဒါအပ္ပရစေရနာခေါ်တယ်လူတိုင်းနေထဲမှာတချို့ပုဂ္ဂိုလ်တွေကလေတချို့ကုသိုလ်ရှင်တွေရှိတယ်လေ လူရမ်းနေပြီဆိုရင်အလူပွဲရှိကရှေ့ကိုသူမကြက်ကြက်နနာအာရုံမပြုနိုင်ဘူးနောက်ပြီးတော့ကြမ်းကြမ်းလဲနေတယ်နောက်ပေးကြီးတယ်ဘသူကလည်းခတ်မလဲဘသူကလည်းကြိုင်းနဲ့ကော်ပါမလဲဘသူကလည်းချွတ်ချွတ်အိမ်နဲ့ဆွဲပါမလဲစိတ်တွေကအဲ့ဟာတွေဖြစ်တယ်အဲ့ဒါစိတ်ကြက်ကြမ်းမပြတ်သားတာမပြတ်သားတာသူနေခြင်းမှာတခါလဲဝမ်းမြောက်ပြီးတော့အတုကပုဂ္ဂိုလ် ဖုံးပြနေကြတာတွေအလူကံပုဂ္ဂိုလ်တွေအလူခံနေကြတာတွေရှိပြီးတော့ကိုယ်စိတ်ကဝမ်းသာကြည်နူးနေရတာအဲလိုကြည်နူးမနေရဲနဲ့တခါလေစိတ်ထဲမှာကြောက်ကြပူပင်မှုတွေညာနေပြီဆိုရင်အဲဒီပုဂ္ဂိုလ်ရဲ့စိတ်ဟာပြတ်သားတာလားမပြတ်သားတာလားမပြတ်သားတော့အချူးပြီးကြတော့လည်းပဲဖြတ်တန်နိုင်မှာမလားလုံးဝမဖြတ်တန်ဘူးဒါကြောင့်မို့ဘုန်းကြီးတို့ဒီမှာသုဘမုံစာအပ္ပရဆိုတဲ့စေရနာ၃ဓာတ်လေးကိုညီရမယ်တဲ့ နောက်တစ်ခါနံပါတ်၄အနေအားဖြင့်သမဏေသမသမဏေမယံပြမဏေအတ္တိကေသဝနိကတိယာသနတိဒလိတိအနိနာပန္နိနာဘိတဝယာမတတမဟိအမတဟရဏမိရိဘာဂရိယာတယမယကျွန်ုပ်တို့သည်သမဏေသမဏေနာသဟကိလေသာငြိမ်းကြည့်သောပစ္စည်းကဗုဒ္ဓရှင်မြတ်တို့ကို၎င်း ယမနိနာသာမကောင်းမှုကိုအပြအပပြုပြီးတော်ရိယာပုဂ္ဂိုလ်တို့ကို၎င်းအတိကေသာခရီးသွားသောပုဂ္ဂိုလ်တို့ကို၎င်းခရီးသွားဧည့်သည်တို့ကို၎င်းဝနိကတိသာတခြင်းစီတောင်းလာကြကုန်သောသူပုဂ္ဂိုလ်အပေါင်းတို့ကို၎င်းယာကနကေသာအတမ်းညာဘုံတောင်းရစက္ကာတို့ကို၎င်းဒလိတေသူစီရဲ့တို့ကို၎င်းအာနိနသာသမင်းပြင်၎င်း ပါဏိနသာအပြောယမကတို့ဖြင့်လည်းအဘိဓဘာယာမအတုံကျွေးကြပါကုန်၏ဒါတမထိုကဲ့သို့လူတန်းပြုစုလုံကျွေးခြင်းကြောင့်လုံကျွေးခြင်းကြောင့်ဒါလည်းအမတံအမကျွန်းတို့ဤကုလေအမျိုး၌ယဟရာပြိုရကြကုန်သောသူတို့သည်ဝါနုနေကြကုန်သောသူတို့သည်နမိရေမသေးကုန် ဣတိဤသို့အဟောစာကောင်းစွာမသွေးဖြည်ကြပါ၏တည်းတကယ်ကိုပြည့်စုံကဗုဒ္ဓအရှင်မြတ်ပုဂ္ဂိုလ်ယဟန္တာပုဂ္ဂိုလ်သမုဒိသံဃာတော်ရှင်မြတ်ဒီခရီးသွားဧည့်သည်သချင်းပြီးဆိုပြီးတော့လာပြီးတော့တောင်းရညတဲ့ပုဂ္ဂိုလ်ဘုံတောင်းရံကစားဖြစ်တဲ့ပုဂ္ဂိုလ်သူဆင်းရဲသည် အဲဒီပုဂ္ဂိုလ်တွေကိုသမင်းစတာတွေပြောရင်မကစတာတွေအဖို့အထင်စတာတွေကိုပြုစုလုပ်ကျွေးတူတမ်းပါလေအဲဒီလိုတူတမ်းတဲ့အခါမှာလည်းသို့သောကပြောခဲ့တယ်ပုဗ္ဗမုဇ္ဇပရစေရဏစေရဏသုံးချက်မြင်ရမလားမမြင်ရဘူးလားဒီလူတန်းတဲ့အခါမှာစေရဏသုံးချက်မြင်ရတယ်တချို့ကကျွေးတော့ကျွေးတယ်ခွန်ကြီးတော့ပုဂ္ဂိုလ်တူတော့ကျွေးဘူးလေချမ်းလည်းချမ်းသာတယ် ပစ္စည်းဥစ္စာနဲ့ကြွယ်ဝချမ်းသာတယ်အဲ့ဒီမှာသူကသူ့သားရဲ့မွေးနေ့တဲ့မွေးနေ့ဆိုပြီးတော့ခွန်ကြီးတို့အများဒေသကြတော့ဒီလိုကြာကံရက်မဟုတ်ဘူးဘောကကြာကံကျော်တဲ့ကျွေးတာဘာနဲ့ကျွေးလဲဆိုတော့ကြာကံကျော်ကိုဝတ်သားတွေနဲ့ကျွေးတယ်ခွန်ကြီးတို့ဒီမှာကြာကံချက်တာကဘာနဲ့ချက်လဲကြတာနဲ့ချိုးနေအောင်ချက်ခွာကြတော့တီးနေအောင်ကျွေးတယ် အဲဒီမှာကြာကြာကြောဟိုမှာအရေးမပါဘူးဟိုကဝတ်သားနဲ့ကြာကြာအဖတ်ကြီးတယ်ပဲကျွေးတယ်အဲဒီမှာအဲဒီပုဂ္ဂိုလ်ကဒီသူသားရဲ့မွေးမြူပွဲမှာဒီကနေ့ထုတ်လိုက်တာသူတို့ကလည်းချမ်းသာတဲ့ပုဂ္ဂိုလ်တွေဆိုတော့မြို့ပါရောနေပါရောအဲလိုမိတ်ဆွေကလည်းပေါ်တော့အဲဒီမှာဇာတကျော်ကြီးကျွေးတာပေါ့လေဇာတကျော်ကျွေးတဲ့အခါသူကဝတ်သားနဲ့ချက်တာဆိုတော့ဝတ်သားမိပြင်းပြင်းထိုးပြီးဆိုရင် အစီတွေကမထွက်ဘူးလားဝက်စီတွေထွက်တော့အပေါ်ကကြာကံပေါ်မှာဝက်စီတွေတခါလဲအစီတွေကရောမဖုံးနေဘူးလားဖုံးသွားတခါလဲစီတွေကိုပြန်ပြီးပေါ်ကနေစီတွေဖုံးလာအဲ့ဒါမှကြည့်တာဟုတ်အဲ့လိုကျွေးတော့ဒီတိုင်းအေးသွားရင်ညမစနိုင်တယ်အေးသွားရင်ဘယ်လိုလဲပူသွားရင်ဘယ်လိုနေလဲစီတွေကဖုံးတော့မှုတ်လို့လည်းမရမှုတ်လေ တရားပြန်ပိတ်သွားပူလေအပူတွေလောင်အပူတွေလောင်တော့ညာနာစားနိုင်လေလားအဲဒီပုဂ္ဂိုလ်ကြီးဟာတခါရှိကတဲ့တဲ့ဒီကိုတော့ဟာစားကြရတောက်ကြရခဏတို့ဝအောင်စားပါညာနောက်ကြတော့အဲဒီဒေဝဘက်နဲ့ပြီးတော့လက်ကပြရဲ့ဒေဝဘက်ကပုဂ္ဂိုလ်လက်ပြနဲ့ဗာပြညာညာထိုးတယ်ဘာတို့ခိုင်းတာလဲညာညာထိုးတယ် အဲ့ဒါကမိနဲ့ငါတို့တိုင်းနဲ့ရှေ့ကပုဂ္ဂိုလ်ရောပြင်းပြင်းရွှေရှင်နဲ့အမဏိသုံးဆောင်ကြပါဘာလို့ကြပါလဲနောက်ကြည့်တော့နောက်နောက်ပဲကြတော့လက်ကနောက်ကလူကိုပြနေတာကတော့တခါလေလက်ကိုရမ်းပြလာတာမိညာနာထိုးမိညာနာထိုးပေါ့မိညာနာထိုးတော့ပူရောပူရောအစီအစီပြန်နေရောစားနိုင်သေးလားမစားကျွေးနေကျွေးနေမကုန်အောင်လည်းလုပ်သေးတယ်လေဒီအဲ့ဟာမျိုးမဟုတ်ဘူးစေတနာသုံးတာပြတ်နေရမယ်ဟုတ်တယ်မလားလူကြီးဆိုမှတော့ကုန်တယ်မလို့ကုန်တော့လင်းကြည့်နေ နောက်ပိုင်းမှာဘာတွေခါသွားသွားပဲပုဂ္ဂိုလ်တွေကတူတူပဲပုဂ္ဂိုလ်တွေကရှူရှူလွတ်ချင်တာလွတ်တော့လင်မကြည့်ရတော့ရှုကိုယ်ကတခါနဲ့အာယုံပြုတော့အလူကံပုဂ္ဂိုလ်တွေကိုလားအဲလိုအာယုံပြုပြီးတော့ဒါရှိတော့အဲလိုစေတနာသုံးတန်စက်သားပါရဲ့တဲ့ဒါကြောင့်အဲဒီလိုအလူကံပုဂ္ဂိုလ်တွေမြင့်မြတ်တဲ့ပုဂ္ဂိုလ်တွေရောယုံနေတဲ့ပုဂ္ဂိုလ်တွေရောတချို့ကအလူတာလုပ်နေတာနော်တကယ်မစားရမတောက်ရလို့ပုံတော်ရတကဖြစ်တဲ့အဲဒီတောက်စားတဲ့ပုဂ္ဂိုလ်တွေလာရင်ဒါလိုခိုင်းရင် လက်ရိုက်ခိုင်းတာအတွေးလုံးနေပြီးတော့ဒီလမ်းမအောင်နော်ဥမတကယ်နှလုံးလုံးမှာလာကြောင်းစားပါဆိုမှဘယ်နဲ့တိုက်တိုက်ဆင်းရတယ်လို့ခက်ခက်စားရှိအဲ့ဒီမှာအဲ့လိုပါမျိုးတွေဆိုတော့ကဲအလူကပြတ်သားတာလားမပြတ်သားတာလားအခုဒီမှာကဓမ္မပါဠိပုံနာကြီးအမျိုးတွေကြီးစမ်းပါကဲသူတို့လူတာကတခဲကိုခိတိတာရှင်းတော်မူတဲ့အရိယာပုဂ္ဂိုလ်တွေကိုလည်းတခဲကိုစိတ်ထဲကစေနာပြတ်ပြီးတူတယ်တကယ်ဆင်းရဲနေတဲ့ပုဂ္ဂိုလ်တွေကိုလည်းစေနာပြတ်ပြီးတော့မလှူဘူးလား ဒီအဲ့လိုကိုပြက်ပြက်သားသားလှူခဲ့တဲ့အတွက်ကြောင့်သူတို့အမျိုးအနွယ်ထဲမှာငြိမ်နေတဲ့ပုဂ္ဂိုလ်တွေမသေးကြတာတဲ့ကိစ္စလေးကိုမတမ်းရှင်းလိုက်အောင်ယဟန်ဘုံနာသတိအာသွမ်းများအလှူပါသည်ယဟန်ဘုံနာသတိအာ ခွမ်းများလူပါသည်သုမလူ ကြီးပဲ သေးသေးခြင်းသည်ထို့ကြောင့်တို့ဆွေငယ်သူတွေမသေးသေးခြင်းသည် မှာလည်းပဲအတုကံပုဂ္ဂိုလ်မြင့်မြတ်တဲ့အတုကံပုဂ္ဂိုလ်ပဲဖြစ်စေရုံးနေတဲ့အတုကံပုဂ္ဂိုလ်ပဲဖြစ်စေအဲဒီလိုအတုကံပုဂ္ဂိုလ်များကိုတူတန်းကြည့်ဆိုရင်တော့စေရနာသုံးတန်ပြတ်ဖို့ရမလိုဘူးလားအဲလိုစေရနာသုံးတန်ပြတ်သားပြီးတော့တူတန်းတဲ့အတွက်ကြောင့်မတို့အမျိုးဆွေထဲမှာငယ်တဲ့ပုဂ္ဂိုလ်တွေမသိကြတဲ့နဲ့ဘေးကင်းကြရဲ့တဲ့အသက်ရှိကြတယ်လို့အဲဒီလို ဓမ္မပါဏပုံနာကြီးကနေပြီးတော့ဒီတာပမောကဆရာကြီးကိုသူတို့ရဲ့ကျင့်စဉ်တွေကိုပြောပြီးတော့ပြတယ်။နောက်တစ်ခါငမ္ဘာငါအနေအချင်းမယေသပရိယာနာတိကမမအမေသပရိယာနာတိကမန္တိဣညတရာတာဟိဓမ္မစရိယာသရမတတမဟိအမန္တရဏမိယေအာသရိယာဆယမယေသငါရုတိတိ ပရိယံမိမိမယာကိုနတိတ်ကမမလွန်၍ကဘာတော်မိမသို့တွားလာခြင်းမရှိကုန်မိမိရဲ့ဇနီးမယာကလွဲပြီးတော့အခြားသောအမျိုးသမီးတွေပေါ်မှာသူတို့တွားလာခြင်းမရှိဘူးတဲ့ပရိယံမယာတို့ကလည်းပင်အမေစနာတို့ကိုနတိတ်ကမတိလွန်၍တဘာတော်ယောက်ျားသို့တွားလာခြင်းမရှိကုန်မတို့ရဲ့ဇနီးမယာများကလည်း တပါးသောယောက်ျားကြီးပေါ်မှာငရုတ်မှလွန်ပြီးတော့ကြုံလွန်ပြီးတော့တွမ်းလာခြင်းဖောက်ပြန်ခြင်းမရှိကြဘူးတဲ့ဟိညာတရအတာယေဓမ္မစရိယံသရမဒါဟိထိုသူလင်သူမယားတို့မှာအညာတရဖယ်ခြင်းထား၍ဟိညာတရဖြင့်အညာတရဖယ်ခြင်းပြီးကုန်၏ဖယ်ခြင်းညကုန်၏ဓမ္မစရိယံမြတ်သောအကျင့်ကိုသရမရှင်းရကုန်၏ သတ္တမတတ္တမဟိထိုတို့ကာမေတုမေသာသာရမှာကျင်လေးရှိကြသောကြောင့်သမ္မာငါရောဤကုလေအမျိုး၌ဒေရံဝေဝေချကုန်သောသူတို့သည်နာမိရေမတိကြကုန်ဒီဒီဤသောအဝေါစကောင်းစွာမသွေဖြေကြတော်မူပါ၏တည်း မိမိတို့ရဲ့ဇနီးမယားများကလေလေမိမိတို့မှလွန်ပြီးတော့အခြားသောအမျိုးသားတွေနဲ့ဘယ်တော့မှမဖောက်ပြန်ဘူးလေကာယကံတွေလည်းမဖောက်ပြန်နဲ့ဝစီကံတွေလည်းမဖောက်ပြန်နဲ့စိတ်မနှောပြန်နဲ့တောင်မဖောက်ပြန်နဲ့အဲ့ဒီလိုကိုသစ္စာမြဲရမယ်နောက်ပြီးတော့အမျိုးသားများကလည်းမိမိတို့ရဲ့ဇနီးမယားမှလွဲ၍ အခြားသောအမျိုးသမီးများရဲ့အပေါ်မှာကာယကံနဲ့လည်းမပေါက်ပြန်နဲ့ဝစီကံနဲ့လည်းမပေါက်ပြန်နဲ့စိတ်မနှောကံနဲ့တောင်မပေါက်ပြန်ပါနဲ့အဲလိုနှစ်ဦးနဲ့ပဲအချင်းတူကြပြီဆိုရင်ဘဝစက္ခာစက္ခာနိဗ္ဗာန်မရမီစကြဘာဘဝတွေရရရတဲ့ဘဝတိုင်းမှာအတူလက်တွဲပြီးတော့ဘဝခရီးကိုမရှောင်နိုင်ဘူးလားဘဝခရီးကိုရှောက်ချင်လို့ရှိရင်သမီးမောင်နှံနှစ်ယောက်စလုံးဟာ အဲဒီလိုကိုမိမိသစ္စာကမြဲရမှာမိမိရဲ့ဒီမှာဇနီးမယားကတို့ပြီးအခြားသောမျိုးသမီးရဲ့ပုံမှန်လေးပဲကာယကံဝစီကံမနောကံနဲ့တောင်မပေါက်ပြန်နဲ့ဒီမျိုးသမီးများကလည်းမိမိရဲ့ခင်မုန်းနေယောက်ျားကလွဲပြီးတော့အခြားသောအမျိုးသားရဲ့ပုံမှာကာယကံနဲ့လည်းမပေါက်ပြန်နဲ့ဝစီကံနဲ့လည်းမပေါက်ပြန်နဲ့စိတ်မနောကံနဲ့တောင်မပေါက်ပြန်ပါနဲ့တဲ့အခုကျွန်ုပ်တို့အမျိုးအနွယ်များမှာ အဲ့ဒီလိုတယောက်ပေါ်မှာတယောက်ပြစ်တာရှိကြပါလေဘုဘပေါ်မှာဘုဒီကျင့်တယ်ပြီးတော့ဖောက်ပြန်တာမျိုးမရှိဘူးတနည်းအားဖြင့်ပြောရရင်ကာမေတုမိစ္ဆာစာရအကျင့်တွေအဲ့ဒီကံတွေလုံုံရတယ်တဲ့အဲ့ဒီကံတွေဘယ်သူမှမပြုကြဘူးတဲ့နောက်တကပါဏာတိဘာတာဝိရမမတ္တပိလောကေအဒေနာဝိသဒေနာပရိဝဇယမ အမိဇာပန္နောဘိမုတပနာမတတမဟိအမထရဏမိရေပါဏတိပါတသုဝတ္တကိုတခြင်းမှာဝိရမမအကျင်ကြပါကုန်၏သာရိခတိကုံသောငါတို့သည်လောကေဟောဤလောက၌အဒေနံအရှင်မပိအသောဥစ္စာကိုပြိဝတ္တယာမရှင်ဆောင်ရပါကုန်၏အမိဇာပန္နောတိတေကိုတောက်တုံးခြင်းကို သေတရဲ့ကိုလည်းပဲမတော်တုံ့ညပါကုန်မုဒ္ဒသနာမှာမှုသားပြောဆိုခြင်းကိုလည်းပဲငါတို့ဆောင်ကျင်ညပါကုန်၏ဓမ္မဟိထိုဘက်သို့ငါးပါးသီလမြဲသောကြောင့်ဒါလည်းသမန္တာတို့ဤကုလေအမျိုး၌ကြရာနေရကြကုန်သောသူတို့သည်နာမိရေမတိကြကုန် ကျွန်ုပ်တို့ရဲ့အမျိုးအနွယ်ဟာငါးပါးသီလမြဲကြတယ်တဲ့သူသက်သက်ချင်းနဲ့ရှောင်းနေတို့သာကိုခြင်းနဲ့ရှောင်းနေသူသာအင်အားပြင်းမာခြင်းတွေပဲရှောင်းနေမူရင်မိရောတည်တတ်တဲ့ရည်သီသာတောက်စားခြင်းတွေပဲရှောင်းနေမဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှလည်းရှောင်းနေအဲဒီလိုငါးပါးသီလကလည်းမြဲကြတယ်။တနည်းမောင်းနှံခြင်းပေါက်ပြန်မှုလည်းရှင်းရတယ်။အဲလိုရှင်းရှင်းရတဲ့အတွက်ကြောင့်ကျွန်ုပ်တို့မျိုးဆွေထဲမှာ မြင်ရသူတွေမသေးကြတာပါတဲ့ဒါဟာဓမ္မပါဏအမျိုးအသွယ်များရဲ့ကျင့်စဉ်ဘုသူကျင့်စဉ်နေလေဒီဓမ္မဆိုတာတရားပါဠိဆိုတာစောင့်တရားစောင့်တာဘာစောင့်တာလဲဒီကုသလကမ္မပဒတရားကိုစောင့်ရှောက်တာမြတ်စွာဘုရားဟောတဲ့တရားတွေကိုလိုက်နာပြီးစောင့်ရှောက်တာမဖောက်ပြန်ရအောင် အဲလိုတရားစောင့်ရှောက်တဲ့အတွက်ကြောင့်မို့သူတို့ရဲ့အမျိုးအနွယ်ထဲမှာငယ်ရွယ်သူတွေသိကြတာရှိရလားဗျာရှင်းမရှိဘူးဒါလို့မှတ်တမ်းလေးရှင်းလိုက်ကြအောင်ဆိုတတ္တခိုးရာသေတောက်တာဝေစွာရှောင်ကျင်သည်တတ္တခိုးရာသေတောက်တာ ဝေးစွာရှောင်ကျင်သည်သုသမီးမောင်နှံကျင်းထောက်ပြန်အမှန်ကင်းရှင်သည် ဇနီးမောင်နှံကျင်ဖောက်ပြန်တမန်ကင်းရှင်သည်ထိုကြောင့်တို့ဆွေ တိဘေးကင်းသည်ထိုကြောင့်တို့ဆွေငယ်သူတွေမသေးသေးကင်းသည် လျှောက်တဲ့တရားတွေပဲဓမ္မတဏအမျိုးမျိုးတွေကငါးပါးသီလမြဲသလားမမြဲဘူးလားငါးပါးသီလမြဲကြတယ်မကောင်းမှုဟူသမျှတွေကိုပါပြစ်ကြတယ်ရှောင်ကျင်ရတယ်ကောင်းမှုဟူသမျှတွေကိုပြုလုပ်ကြတယ်ဆောင်ရတယ်မကောင်းတာတွေကိုတော့ရှောင်တယ်ကောင်းတာတွေကိုတော့ဆောင်ရတယ်အဲလိုကိုသူတော်ကောင်းတရားတွေသူယုံမှတရားတွေသူယုံမှတရားတွေမကောင်းတဲ့တရားတွေဟောလို့ နာတော့နာလိုက်တယ်မလွဲမရှောင်တာဒါပေမဲ့အဲ့ဒီတရားတွေတည်းနိမိကျင့်သုံးမလားမကျင့်သုံးဘူးလားမကျင့်သုံးဘူးသူတော်ကောင်းတရားဖြစ်တဲ့တန်တတကယ်အပုသောကတွေငြင်းအင်းနိုင်တဲ့အကျင့်တရားတွေကိုတော့ဖြင့်အမြဲတမ်းပါလို့ရမှာလေကျင့်သုံးရမယ်အဲလိုကျင့်သုံးပြီးတော့မြတ်စွာဘုရားရဲ့တရားတော်စကားတော်ဤတိုင်းလိုက်နာပြီးကျင့်သုံးတဲ့ပုဂ္ဂိုလ်ဟာဓမ္မပါဠိအမျိုးအနွယ်ပဲ။ဘာမျိုးအနွယ်လဲ။ တရားစောင့်တဲ့ပုဂ္ဂိုလ်ရင်ဘာစောင့်တဲ့ပုဂ္ဂိုလ်ရင်လဲတရားစောင့်လို့ရှိရင်တရားကပြန်ပြီးတော့မစောင့်ရှောက်ဘူးလားသုခအဝဟတိချမ်းသာကိုဆောင်ပေးမယ်။ဘာကိုဆောင်ပေးမလဲ။ဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုဒီကနေ့တရားဆောင်မှာပါတယ်လေ။ချမ်းသာရာဆိုတဲ့တရား။အဲဒီတရားဆောင်မှာချမ်းသာရာပထမပိုင်းဒီကနေ့ဒီနေရာတွေအဆုံးသတ်ကြရအောင်။ နောက်ကျဂါထာကြီးကြံလေးတွေအများကြီးအဲဒါကြောင့်မို့နောက်ကျတဲ့သတင်းလေးကြံပါဒီတရားဆောင်မှာချမ်းသာရာဆိုတဲ့တရားဒုတိယပိုင်းကိုဆက်ပြီးတော့နာရအောင်နော်ပါဏာတိပါတာဝိရမမသဗ္ဗေလောကိအတိဏပရိဝုဇယာမအမိသပါဏောတိမုဒ္ဒကနာမတတ္တမယိအာမံဒရဏမိရေဟာတရိယဆေယမေယကျွန်းတို့တို့ ။သာဏေပါတာသုတေကိုတခြင်းမှာဝိရမအမကျင်ဆောင်ရအကုန်၏။သာမေလုံးစုံကုန်သောကျွန်ုပ်တို့သည်လောကေဟောဤလောက၌အတေနာအရှင်မသေးသောပစ္စည်းဥစ္စာကို ပရိဝုဇယာမကျင်ဆောင်ရပါကုန်၏။သာမေသပါနောပိသေယတေယကိုလည်းပဲမတော့တုံးရပါကုန်။မုဒ္ဒဗနာမမုဒ္ဒပြောဆိုခြင်းမှုလည်းရှောင်ကျင်ရပါကုန်၏ သတ္တမဟိထိုကဲ့သို့ငါးပါးသီလမြင်အောင်စောင့်ရှောက်ကြသောကြောင့်တန်လျင်ဓမ္မကျောနှုတ်တို့ဤကုလေအမျိုး၌ဒေဟရာငြိရကြကုန်သောသူတို့သည်နမီရိမတိကြသောဤတိဤသောအဝေါစကောင်းစွာမတွေ့ချေကြတော်မူပါ၏တည်း မနာဆိုကြ